သဘောတူအမြင်နေလို့နဲ့စိတ်အမြင်မနှောအမြင်မနှောဓာရစိတ်အမြင်မြင်နေလို့မှာပုဒ္ဓါကြီးပေါ်နေတာမြင်လို့မှာဝါနေတာကြီးပေါ်နေတာမြင်လို့မှာလောက်တပွားပွားစားနေတာပေါ်တာမြင်လို့မှာမြင်မြင့်ကိုတောင်ကိုကိုပြက်နေတာပေါ်နေတာမြင်လို့မှာဒီကများလွတ်လိုက်တယ်လို့ခန္ဓာကိုယ်ကြီးမဲချောက်ပြီးတော့ပါကြပြီးကွဲပြီးတော့ပြီး ဒီသောတတိလောင်ကြပြီးလူသားများလက်တယ်လို့ပေါ်ပေါ်ပေါ်ပေါ်လောင်ကျနေတာမြင်ရလိမ့်မယ်အရေးကြီးကြီးလည်းမြင်ရလိမ့်မယ်ဆယ်ရက်ဆယ်ငါရက်ထားတဲ့မသားကြီးကိုလောဘကြီးတစ်ခုကြီးနဲ့မျက်ခွက်ကြီးကသဘောလောက်ကြီးနဲ့ကြာကြီးတပေါင်းကြိုက်ပြီးတော့ဖုံးကားပြီးတော့မရှိဝယ်မနာလာဘူးမနှောသွားတာစိတ်ကမြင်နေလို့နာမကြောက်နဲ့နှလုံးသွင်းတော့ပြီးတော့ကြောက်စရာပကူဒါကြီးအာဘဝကြီး နှလုံးသွင်းမှန်းနေရပြီအိပ်ကြော်ပါမယ်အိပ်ကြော်ပါမယ်ဒီတော့သူကသူသူနှလုံးမသွင်းအိပ်ကြော်ပါမယ်နှလုံးမသွင်းအိပ်ရောဆက်ခနဲ့ဆက်ခနဲ့မက်တွေဝင်နေရောဘယ်ခါသားတယ်လဲအဲ့ဒီဖြစ်ဖြစ်နေအောင်လုပ်တယ်မကျွမ်းတော့ဘူးတော့နှလုံးမသွင်းတော့ဘူးတော့မပွားများတော့ဘူးတဲ့ မပွားများတော့ဘူးဆိုရင်တခါတော့ကိုကိုယ်ကနည်းနည်းလေးဆိုတော့ကြောက်ဆိုက်ကနေဆိုငါ့ရအဲ့ဒါမောဟဝင်လာပြီအဲ့ဒါငါ့ဘူးအဲ့ဒါမက်မက်မက်ဒါမဲ့လည်းအပေလေးတော့ရှာနေမက်အဲ့ဒါမက်ငါ့ကြမက်မြစ်သွားတဲ့မက်အဲ့ဒါအဲ့မက်ဆိုတာအဲ့ဒါပါလေအကုသိုလ်စိတ်ကြီးနှလုံးသွင်းမှာတတိမဆုံးဘူးနဲ့တတိကျင်းသွားမှာဆိုလို့အခုတတိကျင်းရမှာ တခြားတော့မနာမနေသေးဘူးလားအဲ့ကြောက်ကြမယ်ဓမ္မကြီးဒီကလာကြီးကိုတွင်းရမယ်ကိုလို့ကိုမကိုလို့အမိလာကြလို့ဆိုအမိလာကကြလို့ဆိုနေဝေဒနာလိုက်နေနာဤတာမြင်ရလက္ခဏာဘယ်လိုခံစားကြလဲဘယ်လိုလိုက်ကြားမသေးနဲ့အရင်ကြည့်ကြည့်အရင်ခံလေးလေးလေးမသေးတရားရရဲ့နာဆရာခိုင်းလို့လုပ်တော့မယ်အခုနေဆိုရင်မြတ်တဲ့ဓမ္မကြီးတွေဓမ္မကြီးတွေအခုနေဆို ဒီမှာဘောတာပါကြီးဖြစ်ပြီးတော့အခုငါဤလက္ခဏာနဲ့ပုံလို့ရှိရင်ဘွားရဲ့ပုဂ္ဂိုလ်ကိုနတ်ကြီးဆိုင်တာပုဒ္ဓိတာကျဲ့ရရအရိယမပါကြီးဖြစ်ပါရရကိုးစားရအခုမခံနိုင်ဘူးလားလူပြေနဲ့နတ်ပြေမလဲနိုင်ဘူးလားမလဲနိုင်တဲ့ပုဂ္ဂိုလ်တော်ပြေရအရိယမှာကျင့်နိုင်တာအရိယမဟုတ်တဲ့ပုဂ္ဂိုလ်မကျင့်နိုင်ဘူး အခုဆိုင်တဲ့ပုဂ္ဂိုလ်ကသောတာပန်လောင်းနေကြတာကလည်းသောတာပန်မဖြစ်ဘူးသောတာပန်လောင်းအဲသောတာပန်ဖြစ်ပြီဆိုလို့ရှိရင်သောတာပန်ကြီးသောတာပန်လောင်းနေကြတာကလည်းအနာကလည်းနေယဟန္တာလောင်းနေအလောင်းနေမရှိတဲ့ပုဂ္ဂိုလ်လောင်းမလားတဲ့ဘူးလေဘူးလေဘူးဆိုတာဘယ်ကလဲတဲ့ဆုံးတာဆုံးတာအဆုံးကြီးဆုံးတာဖဲစားတယ်လို့ပြောပေါ့ဘယ်ဆိုဆုံးတော့ မကျင့်နဲ့မကျင့်မကြံမအားထုတ်တဲ့ပုံစံတွေကဘူးဘူးတွေကပါလဲကျုံးတာစိတ်ကစားရတာပဲစိတ်ကပဲလေအတော်လေးတာကစိတ်စိတ်ကတစ်ခါစားရံနောက်စိတ်ကတစ်ခါစားရံဘုရားတစ်ခါစားရံမြေကတစ်ခါစားရံဘူးကိုယ်ရဲ့နိုင်တဲ့ဟာတွေကစားအဲမင်းကလာစားတော့ မရှိတဲ့ပုဂ္ဂိုလ်တွေဒီကလေးကြီးတဲ့ပုဂ္ဂိုလ်တွေကပါလေတဲ့ကိုယ်ဒီပုံလုံးတွေဘလို့မှမစားနိုင်ဘူးအဲ့တော့အရင်ကြီးရဆရာခိုင်းနေလို့မညာနဲ့တော့ဒကမာကြီးတွေဒကာကြီးတွေမသိလည်းမသိနိုင်ဘူးကျဲနေလို့ဒါလိုက်တာကလည်းကြောင်းလိုက်တာအဲ့ဒီစိတ်တွေကအပေကြတဲ့စိတ်တွေဒီစိတ်တွေမဖြစ်စီနဲ့ ဒီစိတ်တွေကပါလေတဲ့နာလိုက်တာကြိုက်တာထုံးလိုက်တာကျင်းလိုက်တာငါကြောက်လိုက်တာငါကကြောက်တာနဲ့အဲ့ဒါအတလိစ္ဆာစိတ်စိတ်ချစိတ်ငရဲစိတ်ခေါ်အဲ့ဒီစိတ်ကဒီစိတ်နဲ့ဖြစ်တာဒီနဲ့နှလုံးသွင်းမှန်းနေပါဘူးအဘိဓါနှလုံးသွင်းလို့ဆိုရင်အဘိဓါနှလုံးကိုတခါတော့ကိုပြင်းပြင်းလေးနဲ့တခါတော့ကိုနှလုံးသွင်းလို့ပါသိရမယ်တရားကြည့်ပါလားသိရမယ်တရားကြည့်ပါလားအကျိုးကြရမယ်တရားကြည့်ပါလားအဲမင်းကြီးလောက်ကြရမယ်တရားကြည့်ပါလား ရေမြုပ်ကြီးတိုက်တော်ကြီးလို့သူကြောက်ရမယ်တရားကြီးပါလားဆယ်ရက်ဆငါရထားတော့မသားကြီးလို့ပုတ်ရမယ်တရားအပုံကြီးပါလားပွားရမယ်တရားကြီးအယိုးကြရမယ်တရားကြီးမင်းရောက်ရမယ်တရားကြီးလောက်စားရမယ်တရားကြီးမိန်းမလည်းမဟုတ်ယောက်ျားလည်းမဟုတ်ပေါင်းလည်းမရှိလက်လည်းမရှိကိုယ်လည်းမရှိခေါင်းလည်းမရှိအတုပါနဲ့နာနာမရုပ်နဲ့သာရှိပါလားရုပ်ကပါလေအတုပါရုပ်တရားကြီးနာငါးပါးလည်းတဲ့ အတုဝယုတ်တရားကြီးဝေရဏခံစားတတ်တယ်နာဉာဏ်ရုံနှစ်ပါးပါရှိပါလားလက္ခဏာနှစ်ပါးအတုဝလက္ခဏာရောနာဤလက္ခဏာရောအဲ့ဒီနာယုတ်စုံအောင်ရှိလိုက်တာသမပဌာန်အတုဝယုတ်ကိုရှိလိုက်တာကတဏှာပါဝေဒနာဝေဒနာဤလက္ခဏာခံစားတဲ့သဘောလေးရှိလိုက်တာကဒိဋ္ဌိသာဒိဋ္ဌိသိလို့ရှိရင်အပေတကားသိကြ တဏှာသိလို့ရှိရပြင်နိဗ္ဗာန်သွားလိမ့်မယ်အဲ့ဒီတော့ဒိဋ္ဌိနဲ့တဏှာသမပဋ္ဌာန်တွဲပြီးတော့အတ္တခိုင်တာအတုပါကြီးသဘောတရားကြီးမြင်နေပြီဆိုရင်တဏှာတတ်ပြီးဝေဒနာညာဣစ္ဆာပညာလက္ခဏာဘယ်လိုခံစားကြလဲလို့သဘောလိုလိုက်နေပြီဆိုရင်ဒိဋ္ဌိတတ်ပြန်ပြီဒိဋ္ဌိကိုလို့ရှိရပြအပေတကားပြီးပြီးအဲဒီတော့တရားဓမ္မကြီးဒီစိတ်ကလေးတွေကို သိလို့သင်ပေးနေတဲ့ဥစ္စာပရမကြီးတွေကနှလုံးသွင်းပြီးတော့ဒီစိတ်သိနေမှလည်းလုံးလုံးပဲစိတ်သိတယ်မင်းဘာသာလို့ပြောတာပါဠိတွေရွတ်နေတာပုဂ္ဂိုလ်ပါဠိတွေမျိုးမျိုးဖယားဖယားတွေဖယားပါဠိတွေမျိုးမျိုးဘယ်လိုသိပါလဲဖယားရွတ်တဲ့အမိတွေကိုသိတာမဟုတ်ဘူးဖယားသိတာအခုဘာသာစကားနဲ့ဘာသာလို့ပြောတော့ဘာသာတွေလုံးသိတယ်ခလေးတော့ပြီးတယ်လူကြီးတော့ပြီးတယ်ပါဠိတွေရွတ်နေလို့ဘယ်လိုသိပါလဲ အဲ့တော့ဘာသာတော်အခုပြင်ပြီးတော့တရားကြီးတွေတရားမကြီးတွေပြေးနေတာသင်ကလေးတွေပြင်ပေးနေတာဒီလိုနှလုံးသွင်းလိုက်ပါဝေဒနာပေါ်လာရင်ဒီလိုရှုလိုက်ပါအခုမြင်နေတဲ့ရင်တုံးကိုဆိုပြီးဒီလိုရှုလိုက်ပါလက်ကိုရှုပြီးကိုယ်ကိုကောင်းနေမိမယောက်ျားတွေမပြီးပါနဲ့အဘိဓါတရားကြီးပြောရမယ်တရားပြောရမယ်တရားအရေးကြရမယ်တရားယေရှုကိုစောင့်ကြည့်သူပြောရမယ်တရားလောက်စားရမယ်တရားစက်စီရမယ်တရားအနည်းပါးရမရှိတဲ့တရားခေါင်းနဲ့ချဲရမယ်တရားမင်းချဲရမယ်တရား အတုပနှလုံးသွင်းလိုက်ပါလို့ဒီလိုစိတ်ကြည်ပြင်းသေးတာဝေဒနာပေါ်လာတဲ့အချိန်ခါကျတော့နာဣသာမြညာလက္ခဏာဘယ်လိုခံစားကြလဲသဘောလေးလိုက်ပါဒီနာလည်းခံစားတယ်တောင်းနာလည်းခံစားတယ်ထုံနာလည်းခံစားတယ်အောင့်နာလည်းခံစားတယ်ကြောက်တာလည်းခံစားတယ်ပူတာလည်းခံစားဥတာလည်းခံစားလှုပ်တာလည်းခံစားရတာလည်းခံစားယူတာလည်းခံစားနာဣသာမြညာလက္ခဏာခံစားတတ်တဲ့သဘောတတ်တဲ့ကလေးအဲ့ဒါကဒိဋ္ဌိက အဘိဓါရှိတာကတဏှာကတဏှာပင်ရင်မိတာကညာဣကာမြင်ရတဲ့ခဏခံစားတဲ့သဘောလေးကိုရှိလိုက်တာကဒိဋ္ဌိကအဲ့ဒါကနတ်ပြည်သွားမယ်ပေါ်တာကအဲ့ဒါဒီလိုသာရတင်ပြီးနေတာဓမ္မကြီးတွေဓမ္မကြီးတွေနောက်လူလုံးလူလုံးကြီးောက်ကြပါဆိုတင်ပြီးရအတုတထောင်အယောင်သိပ်ပလိအနန္ဒာသူ့ကြောင်နဲ့လာလာလေးနဲ့သစ္စာသူသစ္စာရောက်လာလို့ အတုတစ်ထောင်အယောင်တစ်သိမ့်ပလိမ့်အနန္တအယောင်တွေပြေးလာတယ်အဲ့ဒီတရားဓမ္မများအဲ့တော့ကိုယ်ခန္ဓာကိုယ်ကကိုယ်သိလာလို့ဆိုမြင်လာပြီးအမြင်ကိုယ်ကိုယ်တော့စိတ်စိတ်ပြောတာလေအဲ့ဒီကြတော့လူလုံးမခံရဘူးသိရင်ကိုယ်ခန္ဓာကိုယ်ကကိုယ်မြင်တာကိုယ်များမပြောရဘူးအမေမောလို့ဆိုနမောတတ္တဟာဒီအာဒီတွေ့တယ်သိသလိုလိုနဲ့ဘာလာတမီပညာရပြီ အဲ့ဒါသိကြပါဘုရားအကြီးကြီးတဲ့ဓမ္မကြီးကိုနှာမပြည့်နဲ့တော်မပြည့်နဲ့အချိန်မကြာလို့မိရောမိနေဘူးမာယူရလာဖို့ရှိတော့တယ်ဒီစားတာပရာစိတ်ကိုမှဒီစိတ်ကလေးကတော်ပြီးနောက်စိတ်ကတင်းတယ်အရေးကြီးပြီးအရေးခံရပြင်နေလို့ပြေရဟဲ့ဆိုပြီးတော့ဦးကြီးတို့ကတော့မှဒီမပြတ်တတိသေးနေတဲ့ဥစ္စာပဲဓမ္မကြီးတွေကဓမ္မကြီးကမနိုင်နိုင်ဘူးလား ဒီကအပေါ်မှာခံပြီးတော့ပြေးနေတာအဲအားပြေးပြီးတော့တခါကျင်ပြေးနေတာအားရှိအောင်လို့ကျင်ပြေးနေတာကိုယ်ကကိုယ်ချတခါတော့အားပြေးကျင်ပြေးနေတာဗမာဓမ္မများကဘရာအကြီးကြီးတယ်ကြော်မပြည့်နဲ့ဘရာအကြီးကြီးပါတယ်ကိုးကားတာကိုယ်စိတ်ကတော်ပြီးနောက်စိတ်ကတွန်းတယ်အရင်ကြည့်ကြည့်အေးခါပြင်းတယ်လို့ပြောရဒီစိတ်ကစားတာ ကြာမပြည့်နေတော့တဘာကြီးမတည်နိုင်ဘူးဝေဒနာခံစားရလို့ဆိုရင်အစ္စလာမ်ရဲ့လက္ခဏာဘယ်လိုခံစားကြလဲလို့သဘောတူလိုက်ခန္ဓာကိုယ်ကြီးစသအဘိဓါတရားမြင်နေတဲ့ပုဂ္ဂိုလ်ဘယ်လိုပြောင်းလဲပြီးပြည့်တယ်လို့ဆိုတော့သဘောရှိပုဂ္ဂိုလ်ကြီးပေါ်လာတဲ့ပုဂ္ဂိုလ်ကြီးကနေကြွလာတယ်ကြွလာကြီးကနေပြီးတော့ဒီပါကြီးခွဲလာတယ်ကြာကြီးကြီးခွဲလာတယ်ဒီဒီကြီးကြလာတယ်လောက်ကြီးကြာလာတယ် အလေးကျသွားတယ်လက်ကြီးတွေပြတ်သွားတယ်ခေါင်းကြီးတွေပြတ်သွားတယ်ပေါင်ကြီးတွေပြတ်သွားတယ်ခြေစုံတွေပြတ်သွားတယ်အဲ့ဒါအဘိဓမ္မာသဘောတရားကိုပြောင်းလဲပြီးပြတ်တာပြေးနေတာအဲစိတ်မရှိခန္ဓာကိုယ်ကိုမနောဒွါရစိတ်မရှိတာမြင်မှာမျက်စိနဲ့မကြည့်နဲ့ဒီလိုဆိုလည်းမလုံးမြင်မှာဝေဒနာခံစားနေရတဲ့ပုဂ္ဂိုလ်ကဉာဏ်ဣစ္ဆာမြင်ရလက္ခဏာ ဘယ်လိုခံစားကြလဲဆိုတော့သဘောတွေကိုကြည့်ဒီမှာလည်းခံစားမယ်တောင်းတာလည်းခံစားမယ်ထုံတာလည်းခံစားမယ်အောက်တာလည်းခံစားမယ်ကြက်တာလည်းခံစားမယ်ပူတာလည်းခံစားမယ်ဥဒ္ဒါလည်းခံစားမယ်လှုပ်တာလည်းခံစားမယ်သိပြီးတော့ပြေးနေတာမဟုတ်ဘူးနှလုံးနဲ့ပြေးနေတာတခါတော့ပေါတာပါနဲ့ပရာဂံအဖြစ်နဲ့နှစ်ဆင်းပြေးနေတာညာဤတာဘူးညာလက္ခဏာကိုအစုခိုင်းတာကဒီမှာလည်းခံစားတောင်းတာလည်းခံစား

သရာဂံနဲ့သောတာပါအဖြစ်ကိုသမပဋ္ဌာန်ပြေးနေတာအဲလူလားကလည်းလုံရမယ်တရားကြီးတွေလည်းရမယ်သရာစိတ်တွေပါဗရမကြီးတွေလည်းရမယ်အခုသိနာရီကအရိယာမှာရှင်းတာအရိယာမဟုတ်တဲ့ပုဂ္ဂိုလ်ကျင်းတာပြင်းတယ်ပြီးပြေးတာလည်းညောင်းတယ်ဆိုပြီးပြေးတာပဲအရိယာပုဂ္ဂိုလ်အရိယာမှာရှင်းနိုင်တယ်အရိယာမဟုတ်ပြေးရောနာလိုက်တာညောင်းလိုက်တာဆိုရင်အဲ့ဒါ ဘွားရဒီဟာမျိုးဆိုရင်ကြောင်းလဲနာတယ်လို့မရဘူးအော်ဟစ်သေးရအခုကရအနည်းကျလို့ဒီဝေဒနာကိုသိပြီးခံပြီးစဒီခရီးပြောင်းတာဝေဒနာပဲအကုသိုလ်စိတ်ကနေပြီးမကုသိုလ်စိတ်ကိုစိတ်ပြောင်းမစိတ်ကိုစိတ်နဲ့ပြောင်းတာမစိတ်ကဘာလဲတဲ့ဝေဒနာဝေဒနာခန္ဓာကိုစိတ်ကကာမဉာဏ်နာဤလက္ခဏာခံစားတယ်အဲ့ဒါကပိုစိတ်အဲ့ဒီစိတ်ကိုဒီမှာမစိတ်ကဘယ်စိတ်ကိုစိတ်ကဘယ်စိတ် ဒါစိတ်ကိုပြောလို့မရဘူးမစိတ်တာဘုရားခိုစိတ်တာဘုရားဆိုတာသူဒီစားရတင်ပေးနေတာဒီစားပါရာစိတ်ရှင်မှာအချိန်ကြီးကနေပြီဘဂဝါကမများတော်တော်နူးနေပြီမကြတော့ဘူးကိုယ်စိတ်ကတော်နေနောက်စိတ်ကတော်တယ်အယုံကြည်ကြည်အယုံခံပြီးပြီးမပြီးတရားရပြီးတော့ဒီကြရာစိတ်ထား သင်ရောမကိုကောင်းဘူးဟာဝေဒနာပြင်းထန်နေတဲ့ပုဂ္ဂိုလ်ဖြန့်စုတကောလုံးဖြန့်စုလိုက်ပါတကောလုံးစိတ်ကလေးကဖြန့်စာဖြန့်စုလိုက်ခန္ဓာကိုယ်ကြီးကိုဖြန့်စုတဏှာတော့မရှိနဲ့ဒီပါဆိုင်တဲ့ဒီပါရပိုးနေတယ်ဒီပါတစ်ခုလည်းမရှိနဲ့တကောလုံးစိတ်ဖြန့်လိုက်တကောလုံးဖြန့်စုဖြန့်စုလိုက်လို့ဆိုဖြန့်စုနေတယ်မှာကဖြန့်စုရင်ပြီးတယ်လို့ဘယ်လိုလဲနာဣသာဝေယလက္ခဏာဘယ်လိုခံစားတယ်လဲဆိုတော့တကောလုံးဖြန့်စုလိုက် ကြောက်ဆူလိုက်ပြီးဆိုခဏချေသွားလိမ့်မယ်သက်သာသွားလိမ့်မယ်တဏှာရဲ့ရှိရင်ဥပါဒဖြစ်သွားမယ်အဲ့ဒါဥပါဒနဲ့တော့အောင်တဏှာရဲ့မရှိနဲ့တကူလုံးဖြတ်စုတကူလုံးဖြတ်စုလိုက်ပြီးခဏချေသွားလိမ့်မယ်မင်္ဂလာဒီနာလည်းခံစားတောင်းနာလည်းခံစားပုံနာလည်းခံစားတခါတော့တကူလုံးဖြတ်စုလိုက်ခေါင်းနဲ့ဒီလိုက်လက်နဲ့ဒီလိုက်ဒါဘာလို့ပြောတာကောင်းလည်းဒီလိုက်ကိုယ်လည်းဒီလိုက်ရင်ပတ်ဒီလိုက်သင်ပါဒီလိုက်ခြေကုံဒီလိုက်ခြေပေါက်ဒီလိုက်ခြေဘွားဒီလိုက်စသည်အဲ့ဒီပြင်းတယ်လို့ပြောတာ သိရမှာကဘာသိရမလဲတကယ်လို့ဖြတ်ဆိုလိုက်တော့ဒီနာလည်းခံစားတောင်းတာလည်းခံစားထုံတာလည်းခံစားအောက်တာလည်းခံစားကြောက်တာလည်းခံစားပူတာလည်းခံစားရိုးချတာလည်းခံစားလှုပ်တာလည်းခံစားရတာလည်းခံစားခံစားတဲ့သဘောလေးကိုအဲ့ဒီတလုံးနဲ့သိတာကိုပြဘာမှမသိညာဣပါမြင်ရလက္ခဏာခံစားတဲ့သဘောတက်ကလေးပါသိတာဒီသဘောတစ်ခုလုံးပြီးပြီဆိုလို့ရှိရင်အေးကောသဘောတစ်ခုတည်းပြီးသွားပြီပြီးပြီဆိုရင်ငါပေါတာပါပြီလို့တတိယပါ အတိတ်အနာကပြစ္ဆုတ်ကကာလသုံးပါးသံဃာဆိုသုံးပါးလုပ်ပြီးမိစ္ဆာဒိဋ္ဌိပြုပြီးသမာဓိရှိနေပြီသံဃာဆိုသုံးပါးလုပ်ပြီးအတိတ်ကာလပြစ္ဆုတ်ကာလအနာဂတ်ကာလလည်းလုပ်ပါပြီအတိတ်ယုံမှချင်းပြစ္ဆုတ်ယုံမှချင်းအနာဂတ်ယုံမှချင်းလုပ်ပြီးနာဣသာမီယလက္ခဏာတစ်လုံးနဲ့ပြောင်းပြပါဝေဒနာကိုတန့်ရှိအဲ့ဒါပေါ်တာရံအတုကိုသေးတာစိတ်ကိုပြင်ပလိုက်တာပဲအဲ့ဒါပရာအရေးကြီးတယ်ဒီစိတ်ကြီးမှာပဲဗျာသဘောတည်းရောပေါ့ သဘောသိရင်လောကုတ်ပဲသဘောသိတာနဲ့လုံးဝပေါက်ထားပါမယ်ဥစ္စာတရားကြီးတွေမကျော့နေပါမသိနဲ့မသိနိုင်ဘူးအပေမခံပြီးတော့တရားကြီးတွေပြတာဓမ္မကြီးတွေလည်းအပေမခံပြတာရှင်းတဲ့ပုဂ္ဂိုလ်တွေအရိယာကြီးတွေလည်းပြောတာအခုရှင်းတဲ့ပုဂ္ဂိုလ်အရိယာကြီးတွေအလောင်းကြီးတွေယဟန္တာလောင်းကြီးတွေမသိတဲ့ပုဂ္ဂိုလ်ကဘူးတွေ ပူပေါင်းနေပူပေါင်းနေကိုယ်တွေပဲကြည့်မလဲတော့စိတ်ကစားတော့ပါစိတ်ကစားမယ်နှစ်ကစားမယ်ပုံကစားမယ်လူကစားမယ်လူပေါ်ရင်ဒါကြောင့်လူရလူရလူရကစားမယ်မကျင်းတဲ့ပုဂ္ဂိုလ်အခုကျင်းတဲ့ပုဂ္ဂိုလ်တွေကပါလဲတဲ့ပြစ်ပေါင်းလို့ဘလို့ပါတယ်မဟုတ်အဲ့တော့အလောင်းကြီးတွေပြစ်ပေါင်းလို့ဖြစ်အောင်လို့ပြေးနေတာနာဣပါဏိယလက္ခဏာ ခံစားတဲ့သဘောလေးကိုဖြတ်ကြည့်လိုက်ပါလို့ဆိုတာအဲ့ဒါစေပေါင်းလုံးပေးနေတာပြေသာတော်တရားကြီးမစော့နဲ့ဓမ္မကြီးတွေလည်းမစော့နဲ့နော်လာမပြင်းနဲ့အဝေးကြည့်ကြည့်အေးခါလူလူကိုမပြီးတရားရရဲ့ဆိုပြီးတော့ဒီကရာစိတ်ကျင်အခုဓမ္မကြီးတွေလူပြင်းနဲ့လက်ပြင်းနဲ့လဲနေတာ မြင့်ပြင်းနဲ့ငါ့ပြင်းနဲ့ပြောတာပေါ့မလဲနိုင်ဘူးလားအဘိဓမ္မလက္ခဏာမြင်ပြီးဆိုရင်မြင့်ပြင်းနဲ့လေးပါးနဲ့ရလဲပြီညာဣဇာမြင်ရလက္ခဏာဆိုမြင့်ပြင်းနဲ့ငါ့ပြင်းနဲ့လဲတာအဘိဓမ္မလက္ခဏာမြင်ပြီးဆိုရင်မြင့်ပြင်းနဲ့လဲတာပဲအဲမနောဓာရစိတ်ကနေပြီးအဘိဓမ္မလက္ခဏာပြောင်းစိတ်မြင်လို့ရှိရင်မလွတ်နဲ့တော့ တခါတော့မဖောက်မြောင်ကြည့်အဘိဓမ္မာသဘောကြီးကဘယ်လိုပြည့်ကြလဲပု္ပ္ပာကြီးကဘယ်လိုပေါ်လာတယ်အယုဇီကြီးကဘယ်လိုပေါ်လာတယ်အယုဇီကြီးပေါ်လာရင်အယုဇီကြီးကဘယ်လိုပြည့်သွားတယ်အယုဇီခေါင်းကြီးကဘယ်လိုပြည့်သွားတယ်လက်ချံကြီးတွေကဘယ်လိုပြည့်သွားတယ်အစ်စ်ကလေးတွေကဘယ်လိုပြည့်သွားတယ်မန်ကြီးတွေကဘယ်လိုပြည့်သွားတယ်ဒါလူရှိကြောက်ရနေတဲ့ဘယ်လိုရှိကျောင်းဆရာရထားတဲ့မသားကြီးပေါ်လာပြီ ကြာကြီးကဘယ်လိုထွက်နေတယ်မျက်စိကဘယ်လိုကြီးကြလာတယ်လက်တွေကဘယ်လိုစားနေတယ်လူကြီးနှလုံးကြီးကဝဲပြီးတော့အသေးကြီးဦးတွေကဘယ်လိုဖြစ်နေတယ်အဲရင်ကောင်းတွေကအသေးကြီးဦးတွေလက်တွေဘယ်လိုစားနေတယ်လဲသဘောရှိတွေ့နေတယ်အဲဒီလိုတွေ့ပြီးဆိုအမြင်စင်ကြယ်ပြီးအမြင်စင်ကြယ်စိတ်ဆိတ်ကြတယ်နှလုံးသွင်းမှားနေပါစေဗရာစိတ်ကျင်တော့ဗရာကြီးတို့မာကြီးတွေသိစားပါ ရှင်းစိတ်ကတော်တယ်နောက်စိတ်ကတိုးတယ်ကိုယ်ကလည်းကိုယ်ရောအယုံချေချေအေးချမ်းလူတွေတွေမတွေတရားရဒီစိတ်နေသားပါအဲဘဝရမကြီးတွေတခါတော့ကိုအပေကပိတ်အောင်လို့တခါတော့အပေအပေမှခံပြီးတော့တခါတော့တင်ပေးနေတာဘဝအယုံကြီးမစော့နဲ့အခုနေပြင်မြတ်တယ်အသေးမခံနိုင်ဘူးလားလူပြည်ကြီးနေရတာဒီဥစ္စာဗျာတခါတော့စားဖို့လည်းလုပ်ရတယ်ဗျာ စဘာရင်းမရတယ်စဘာလေးရတယ်လည်းခေါ်ရတယ်လက်ကြီးကြတော့မထော်ရပါဘူးအဝိဇ္ဇာလည်းမရရပါဘူးသမင်းတွေလည်းဆက်မစားရပါဘူးအဲဒီတော့ဒီလိုတူကြီးကိုမနေကြရပါနဲ့သောတာပန်ကြီးတွေဖြစ်ပြီးတော့ဗရာဂန်ကြီးတွေဖြစ်ပြီးတော့လက်တွေဆောက်တာကိုမင်းမင်းဆက်ဆက်ကြီးကိုနေကြပေါ့ဘုရားကြီးနေရတဲ့သတ္တန်တွေကတူတူလေး ညက်ပြဆောက်ဆောက်ကြမှာအသက်ကြီးရှိပြီးနေပါဒီမှာကာကာမဂုဏ်ကကာမကိလေသာအာယုကဒီမှာခဏလေးညက်ပြကြမှာညက်မကြီးရှိရှိကြီးနဲ့ခံစားအခုကဒီမှာလူပြကြီးကဘာမှမဟုတ်ဘူးဒီမေလာမဖာလာပြတ်တော့ဒါကြီးကိုမတာပြေနဲ့မနစ်နဲ့လက်ပြကြမှာကိလေသာကာမဂုဏ်အာယုခံစားတော့ကိလေသာခံစားတော့ အရိယာကိုဖြစ်ပြီးတော့အခုဒီမှာအောက်မှာနေရတဲ့ဥစ္စာကြောင့်ဒုက္ခကြီးအဲသဘာဝလည်းကြီးရအဲလေရပေါ်ရသေကုန်ကြီးကြရဒီရီတော့ရအာသိလို့ရတာကိုသိလို့မပါလို့ကြမှာသမီးလေးကလေးစားလက်တွေကြတော့ဒီလိုလည်းမလုပ်ရပါဘူးအလို့အလို့နာဩတာကိုစားရပါလို့ဆို ကိုယ်ကြမှာပဲဤလေပါအာယုန်ခံစားပေါ့အရိယာကြီးဖြစ်ပြီးသောတာပန်ကြီးတွေသရဂါကြီးတွေဖြစ်ပြီးအဲ့ဒီကြမှာနေလားငါလားစိတ်နဲ့ခံစားပေါ့ဒီလိုမျိုးကြီးစိတ်မခံရနဲ့စိတ်ခံတဲ့ပုံကိုယ်တွေမျိုးတစ်ထောင်ကြအောင်ပဲစိတ်မခံနဲ့လုပ်ပါသရာအရေးကြီးတယ်မစွာနဲ့တော့တရားကြီးတွေဓမ္မကြီးတွေအပင်မခံပြီးတဲ့ဒီကအသိသေးနေတာ တရားရှိဖို့ဟာကိုဒီမှာပြစ်လိုက်မှာဆိုတော်ပြစ်လိုက်မှာဆိုကြီးကုတ်ပြီးတော့တခါတော့လက်ကိုဖွဲ့ကျနေတာအပေမခံပြီးတော့လေဘင်းစိုးတက်ဆဲနေတာဆရာများမပြစ်လိုက်ပါနဲ့အရေးကြီးကြီးအရေးခန့်သူရင်နဲ့သူရောက်ဆိုတော့ဒီထုတ်ထားပါမတော်ပါနဲ့နည်းနည်းတော့လိုပါတော့တယ်15မိနစ် 15မိနစ်စာတာလည်းရှိတယ်ကြိုးစားပါနာအိလက္ခဏာမြင်တဲ့ပုဂ္ဂိုလ်ကနာအိလက္ခဏာဘယ်လိုခံစားရတယ်သဘောလေးလိုက်ကြည့်အတုပလက္ခဏာမြင်တဲ့နှလုံးသွင်းလို့အတုပသောလက္ခဏာမြင်နေတဲ့ပုဂ္ဂိုလ်အတုပကြီးကဘယ်လိုပုတ်ပြီးတော့ဘယ်လိုပွားပြီးတော့ဘယ်လိုအယူပြဲချသွားလဲသဘောလေးလို့ကြည့်အတွင်းအော်ဒါကြပွားရမယ်တရားပွားရမယ်တရားအယူကြမယ်တရားအနှစ်သာရမရှိတဲ့တရားမင်းသားလည်းမဟုတ်ယောက်ျားလည်းမဟုတ်ဖြေတယ်လည်းမရှိစောတယ်လည်းမရှိလှတယ်လည်းမရှိ ဒါကြီးအရေးကြရမယ်တရားကြီးပို့ရမယ်တရားကြီးပွားရမယ်တရားကြီးလောက်စားရမယ်တရားကြီးပါလားဒီပေါ်ဥရှိနေတာကဝေဒနာသင်ညာသင်္ခါရဝိညာဏမံခန္ဓာလေးပါဥရှိနေပြီလို့ပါလားမံခန္ဓာလေးပါမရှိတော့ဘူးဆိုရင်ဝေဒနာမရှိလို့ဆိုရင်သင်ညာရလည်းမသိနိုင်သင်ညာမပေးနိုင်ဘူးဆိုလို့ဆိုရင်ပြည့်စုံစီရင်ပြည့်တဲ့သင်္ခါရခန္ဓာကလည်းမရှိဝိညာဏခန္ဓာမှုနာကလည်းမရှိ နံခန္ဓာလူပါမရှိတော့ဘူးဆိုရင်မိမလာယောက်ျားလာပုတ်ရမယ်တရားကြွရမယ်တရားအယုကြရမယ်တရားအနှစ်ပါရမရှိတဲ့တရားခေါ်တာလည်းမရှိလှတာလည်းမရှိဝတယ်မရှိဖြူလည်းမရှိပိန်လည်းမရှိအတုပါသာရှိတယ်အတုပါတရားကြီးပုတ်ရမယ်တရားကြီးပါလားကြွလာရမယ်တရားကြီးအသာရင်းကြွလာရမယ်တရားကြီးကြာထွက်ရမယ်တရားကြီးမျက်စိကြီးပြည့်ထွက်လာရမယ်တရားကြီး ရိုက်ကြီးတွေပေါက်ပြီးတော့တကားတဲ့ဦးတွေပုတ်ပြီးတော့အလဲတွေပုတ်ပြီးတော့လောပြရမယ်တရားကြီးပါလားလို့အဲ့ဒီနှလုံးသွဲသိသိဆိုင်တဲ့နှလုံးသွဲမှာပေါ်လာရင်မပြောက်စိနဲ့စိတ်နဲ့စိတ်ဝေဒနာပေါ်လာလို့ဆိုရင်ဝေဒနာသူလာတော့သူဆိုတော့ပြင်းပြင်းလေးဆိုသွားဝေဒနာခံစားနေရတဲ့ပုဂ္ဂိုလ်တစ်ခုလုံးဖြတ်စိဘယ်လိုနဲ့ခံစားနေကြလဲလို့ဆိုတာ သဘောကိုလိုက်သဘောဆိုတာဘာလဲကိုယ်ကနာခံစားနေတာကိုယ်သဘောကိုလိုက်ပြီးကိုယ်နာလည်းခံစားမယ်တောင်းနာလည်းခံစားမယ်ထုံနာလည်းခံစားမယ်အောင်းနာလည်းခံစားမယ်ကြက်ထားလည်းခံစားမယ်ကိုယ်ကလည်းခံစားမယ်အေးကလည်းခံစားမယ်နာဣသာမီညာလက္ခဏာခံစားတဲ့သဘောတစ်သက်ကလေးတွေ့နေတယ်ဘယ်လိုခံစားသလဲသဘောကိုကြည့်လိုက်ကြပြီတော့သဘောကိုကြည့်ရမှာကြည့်ကြပါ တရာစိတ်ရှင်မှာကျင့်စိတ်ကတော်ပြီးနောက်စိတ်ကတွန်းတယ်အယုတ်စိတ်ကအယူထမ်းခလူပေးပြီးမသိတရားရရဲ့ဆိုပြီးတော့ညာမပြိညာမပြိပါနဲ့ဘုရားကဒီခန္ဓာကြီးမညာနဲ့တဲ့နားလိုက်တာကလေးပါဆိုတော့ညာတာဒါတော့ဆုံးဆရာတော်ဘုရားကြီးပြောလို့ပေါ့အဲမခန္ဓာမှန်ပါပြီတရားခန္ဓာအောင်ခံသန္တရာမျိုးတွေအများတဲ့ နာလိုက်တာတော်မှငါကြောင်းလည်းမခံတရားမဆိုင်တယ်ဘူးဆိုသံဃာပြောပြီ။ကိုကလည်းမပေါ်တော့ဘူးမြုပ်တဲ့တရား။အဲညောင်းတာကိုလုံးမမလုံးဆိုတဲ့ခန္ဓာရှင်အားနေတယ်။ဒါကြောင့်မလို့မခန္ဓာမှန်ပါပြီတရားတဲ့အခုမခန္ဓာတဲ့တရားတွေ့တော့မှန်တဲ့တရားတွေ့ရင်ဒုက္ခဘူး။မဖြစ်စေတဲ့ပရိယာကိုဖြစ်နေပြီ။မတင်းနေတဲ့ပရိယာကိုတင်းတယ်။မခံစားနေတဲ့ပရိယာကိုခံစားနေရတယ် မကူကျင်နေတဲ့မနေရာကိုကျိုးတယ်မထုံကျင်နေတဲ့မနေရာကိုထုံတယ်မပုတ်ကျင်နေတဲ့မနေရာကိုပုတ်တယ်အငြင်းမကြကျင်နေတဲ့မနေရာကိုကြားတယ်အဘိဝါကိုမဖြစ်ကျင်နေတဲ့မနေရာကိုဖြစ်တယ်အဲဒီလိုနဲ့ဒီနာကျဖြစ်ကျင်ရတာသင်္နာကြီးနဲ့မပေါင်းရဘူးလားအခုသင်္နာကြီးတောင်းနာကြီးထုံနာကြီးနဲ့ပေါင်းရရပြီဒါကြောင့်မလို့ မကျေပေါင်းသူဖြစ်ကိုကိုလိုရင်မရတဲ့ဒုက္ခဟဲ့မချစ်ဖဲနဲ့ပေါင်းသွင်းသက်သာနေကြရဘူးတင်းသာကြီးနဲ့ပေါင်းကြရဘူးတောင်းသာကြီးနဲ့ပေါင်းကြရဘူးမတောက်နေနေတယ်လို့လိုရင်းရကြကလားမထုံရင်းတို့နေကြရလိုရင်းရကြလားမတောက်ချင်နေတယ်လိုရင်းရကြလားမကြက်ချင်နေလဲကြက်နေပြီလိုရင်းရကြလားဒါကြောင့်မလို့မချစ်ပေါင်းသွင်းချစ်ကိုကိုလိုရင်းမရတဲ့ဒုက္ခပဲတော့ အခုတရားဓမ္မများဒီအတုဝါကြီးနဲ့လည်းပေါင်းစင်ဆက်ဆံရပြီတင်းဓာရီနဲ့လည်းပေါင်းရမယ်ကြောက်ဓာရီနဲ့ပေါင်းရမယ်တိုက်ဓာရီနဲ့ပေါင်းရမယ်ကျင်းဓာရီနဲ့ပေါင်းရမယ်အောက်ဓာရီနဲ့ပေါင်းရမယ်ကြက်တဲ့လာတာတွေနဲ့ပေါင်းရမယ်ခြေရင်းရိုကြလာတာတွေနဲ့ပေါင်းရမယ်ပူဓာရီနဲ့ပေါင်းရမယ်အေးဓာရီနဲ့ပေါင်းရမယ်လှုပ်ဓာရီနဲ့ပေါင်းရမယ်တွန်းဓာရီနဲ့ပေါင်းရမယ် သာနာအပြင်နဲ့ပေါင်းရမယ်ရင်းရိုင်းတာတွေနဲ့ပေါင်းရမယ်နေဝတ်ပြီးရပြီးနေတာတွေနဲ့ပေါင်းရမယ်လူရင်းရကြသလားမတင်နဲ့လို့တောင်းပန်ကြဆံရမလားမထုံနဲ့လို့တောင်းပန်ကြဆံရမလားမတိုက်နဲ့လို့တောင်းပန်ကြရမလားမမိုးနဲ့မတိုက်နဲ့မမောမမောနဲ့လို့ရမလားတောင်းပန်လို့ရမရလူရင်းမရဒုက္ခဒီရုပ်နဲ့ဒီနာဖြစ်လာရင်ဒုက္ခပဲ မချစ်ဖဲနဲ့ပေါင်းနေကြရတာပဲတင်းနဲ့ဝေဒနာတွေနဲ့ပေါင်းရတယ်ကျောင်းနဲ့ဝေဒနာတွေနဲ့ပေါင်းလာတဲ့အောက်နဲ့ဝေဒနာတွေတိုက်တဲ့ဝေဒနာတွေကြက်တဲ့ဝေဒနာတွေပူတဲ့ဝေဒနာတွေအေးတဲ့ဝေဒနာတွေငြိမ်းရိုင်တဲ့ဝေဒနာတွေဒီဝေဒနာတွေနဲ့ပေါင်းသင်ဆက်ဆံပြီးနေရတာဒီဒုက္ခကြီးကလေးလေးရသေးလားဇာနာမှုတွေကြည့်လိုက်တယ်လူဆန်းလာလို့နေတယ်အဲလူဆန်းလာလို့နေတယ်ဘုရားဘုရားပြည်တော်မတို့ပြည်တော်တို့ ဒါနပုဒ်ကြီးပြလိုက်တော့အကျိုးအားလုံးကလူချမ်းသာလို့ကြောင့်အဲ့ဒါခူကောင်းလိုက်တာတပည့်တော်တို့အရာဒီနဲ့ဝေဒနာကြီးရရပါလို့အပုံကြီးရရပါလို့အယုံကြီးကြီးရရပါလို့ဤဒုက္ခသစ္စာကြီးရရလို့ရရပါလို့ဤဘေးဒီဒုက္ခတွေဝတ်တွေရရပါလို့ဤအစဉ်တရားတင်းတဲ့ဝေဒနာတွေလည်းရရပါလို့ဤတောက်တဲ့ဝေဒနာတွေရရပါလို့ဤထုံတဲ့ဝေဒနာတွေ အောင့်တဲ့ဝေဒနာတွေတိုက်တဲ့ဝေဒနာတွေကြက်တဲ့ဝေဒနာတွေပူတဲ့ဝေဒနာတွေအေးတဲ့ဝေဒနာတွေငြိမ်းလောင်းတဲ့ဝေဒနာတွေရရပါလို့ဤအရှင်ဘုရားပို့ရမယ်တရားကြီးလည်းရရပါလို့ဤအရှင်ဘုရားပွားရမယ်တရားကြီးလည်းရရပါလို့ဤအရှင်ဘုရားအယိုးကြရမယ်တရားကြီးလည်းရရပါလို့ဤအရှင်ဘုရားဒုက္ခသစ္စာကြီးကိုရရပါလို့ဤအရှင်ဘုရားဒီလိုရရပါလို့ဤအရှင်ဘုရားဝတ်ပြီးလည်းရရပါလို့ဤအရှင်ဘုရားဒုက္ခဘုရား ဒါတွေကိုတောင်းယူတဲ့ခန္ဓာကြီးအပြစ်သာရမရှိတဲ့တရားကြီးဒါကြီးကိုတောင်းယူတော့ဒီခန္ဓာရလာတော့ကဲဒီဒုက္ခကြီးရပြီကဲတွေ့လားဒုက္ခကြီးမရှိမစခံစားရတဲ့ဒုက္ခဝေဒနာတွေညှို့နေတာဒီလိုနဲ့ဒီမှာလေခင်ရသေးတာအဲ့တော့မလေခင်ရနေတော့မညာတဲ့ဒီခန္ဓာကိုဒီခန္ဓာညာလို့ဆိုဒီဒုက္ခကြီးကိုလည်းတွေ့ဟုတ်ပါနောက်အိုဟိဒုက္ခနာဟိဒုက္ခသေဟိဒုက္ခ ဒီဒုက္ခကြီးနဲ့ရင်ဆိုင်ရကြတဲ့ဥပဒေကြီးတို့အဲဒီတော့မလို့ခင်ရနေတော့မနှိမ့်သက်ကြနဲ့မတာတယ်ကြနေတော့ဒီဒီရုပ်နဲ့ဒီကံကိုဒီတဘွားပဲဖြစ်ဖြစ်စေဒီဘွားကနေပြီးနတ်ဘွားနေပြီးနတ်ဘွားဖြစ်ဖြစ်စေနတ်ကိုဒီလူဘွားကိုမသိနေတော့နတ်ကြီးစောက်တာကနေပြီးတော့ညာဣသာမီယလက္ခဏာ ခံစားတဲ့သဘောတက်တဲ့ကလေးအေးပေါ်တော့တီအောင်ဆုလိုက်ပြီဆိုရင်လက်ကြီး၆ချက်ကနေပြီးမိဘထူအောင်သွားတော့မှာဘယ်တော့မှဒီအောက်မသေးတော့ဘူးအေကပိစသောတာပန်ကြီးဖြစ်ပြီကိုယ်ကဒရာစိတ်တင်ကိုယ်စိတ်နဲ့လောက်စိတ်တော့အရင်ကိုကိုအေကလူကိုကိုမသိတရားရဆိုပြီးတော့မိကနေ7မိနစ်လောက်ပဲရှိတော့တယ်ကိုယ်ကပါဒရာစိတ်စီပါကိုယ်စိတ်နဲ့လောက်စိတ်တော့ပြည့်စင်နဲ့ပြည့်ရဆိုပြီးဒရာစိတ်တင် 7မိနစ်ပဲရှိတော့တယ်ကြိုးစားပါကြောက်မပေးနဲ့တော့ဒကမာကြီးတွေဒကာကြီးတွေမပေးဘူးအခုနေပေးရင်မြတ်တယ်အခုနေပေးရင်မြတ်ကြီးစိုက်တာသွားရောလူပြည်ကြီးမနေချင်ပါနဲ့အဲလူပြည်ကြီးနေတယ်လို့သဘုံညာနဲ့ကြောက်ရတယ်ဗျာလာသတ်မှလည်းကြောက်ရတယ်ဗျာဓမ္မရာလည်းကြောက်ရတယ်ဗျာအင်းကြီးဝတ်ဖို့လည်းပူရတယ်ဗျာအဲအင်းသောက်ဖို့လည်းအင်းကြီးဖို့လည်းပူရတယ်ဗျာ အကုန်လုံးပူလောင်နေရတဲ့ဒုက္ခယုံနာဒီယုံနာဒီဒုက္ခကြီးမလို့သေးနဲ့ကိုးစားကြွမသေးနဲ့ညာသတ်ပါလဲဆိုရတယ်ဗျာဓမ္မရာလည်းကြောက်ရတယ်ဗျာအင်းကြီးဝတ်ဖို့လည်းပူရတယ်ဗျာအဲအင်းသောက်ဖို့လည်းအင်းကြီးလို့လည်းပူရတယ်ဗျာအကုန်လုံးပူလောင်နေရတဲ့ဒုက္ခယုံနာဒီယုံနာဒီဒုက္ခကြီးမလို့သေးနဲ့ ကိုသားကြွမပေးနဲ့ဗရာဇိတ်ကျကိုစိတ်ကတော်ပြီးနောက်စိတ်ကတော်တဲ့အယုစီတီဧခနေနေနေမပေးတရားရဆိုတော့ဗရာဇိတ်ကျမှာကြွမပေးပါနဲ့အခုကလူပြင်းနဲ့လက်ပြင်းနဲ့လဲနေတာဒီကုတ်ပြီးတော့လက်ပြင်းကိုဖွဲတင်တာတရားကြီးတွေတရားကြီးတွေအဲ့ဒါဒီကုတ်ပြီးလက်ပြင်းဖွဲတင်ပါသေးတာနဲ့တရားကြီးတွေကမလိုက်ကြဘူးမလိုက်ကြဘူးအဲ မလိုက်ကြဘူးဆိုလို့ရှိရင်လည်းအဲဘာတတ်နိုင်မလဲဒါကတော့ဒီကောက်ပြီးတော့လက်ပြတင်တာပဲညောင်းလိုက်တာကက်လိုက်တာပြောလိုက်တာငါတော့မထိုင်နိုင်ပါဘူးဟေးဆိုတာအဲ့ဒါပြီးတော့ကုတ်မကုတ်တာပဲကိုယ်ပင်ကုံရတော့လည်းထွက်ပြေးတယ်ပေါ်တော့ပုံကိုလေနေလားငါလားလုပ်တဲ့ပုဂ္ဂိုလ်ကလက်ပြရောက်မယ်ကိုယ်ကရာစိတ်ပြင်းစိတ်နဲ့နောက်စိတ်ကျော် အယုံကြည်ကြည်ရခလူတွေလူမတွေတရားရဆိုလို့ဒီစိတ်ကိုထားမိမိမိမိအချိန်ကြီးကနေပြီအဲမစော့နဲ့နော်တရာစိတ်တွေမှာမလိုတော့ဘူး၅မိနစ်သာသာပြတ်ပြဘူးကဒီစိတ်ကိုပြန်၅မိနစ်စော်ကြော်ပဲရှိတော့တယ် ဒကမာကြီးတွေတခါတည်းကိုမနေမလားတခါတည်းသရာနဲ့ပြေးနေတာကိုးစားလာမပြည့်နဲ့တော်မပြည့်နဲ့နာတယ်လို့မသိနဲ့နာဣသာမင်းရဲ့လက္ခဏာအတုပါဤလက္ခဏာအဲ့ဒီလက်လက္ခဏာနှစ်ပါးကိုလိုက်လက်လက္ခဏာနှစ်ပါးလိုက်ဒီစိတ်ကတော်ရင်နောက်စိတ်ကတွန်းတယ်ပြင်းနေတဲ့ပြရောအရေးကြီးကြီးအရေးထားတာပြည့်စုံတဲ့ပြည့်ရောဆိုဒီစိတ်ကိုထား မစောနဲ့တော့ဒီလိုနဲ့ဆိုရလို့ဆိုပြီးဒီစိတ်ကိုသာအဲရုပ်ပြက်ကြီးမြင်နေတဲ့ပုဂ္ဂိုလ်ရုပ်ပြက်ကြီးမပြောက်စင်းနဲ့ဘယ်လိုပြောက်ပြောက်ပြီးတော့ပြက်တယ်လဲဆိုတာသဘောလေးကိုကြည့်နာဣသာနိယလက္ခဏာလိုက်နေတဲ့ပုဂ္ဂိုလ်ဘယ်လိုခံစားတယ်လဲသဘောလိုဖြတ်စုအဲသဘောလိုဖြတ်စုလိုက်တဏှာလည်းမစုနဲ့တဏှာလည်းစုရင်ဥပါဒာဖြစ်ပေါ်တဏှာလည်းမစုနဲ့သဘောလိုဖြတ်စုလိုက် သင်္နာလည်းခံစားတောင်းတာလည်းခံစားထုံတာလည်းခံစားအောင့်တာလည်းခံစားပြတ်တာလည်းခံစားပူတာလည်းခံစားအေးတာလည်းခံစားနှုတ်တာလည်းခံစားရွာတာလည်းခံစားညာဣစ္ဆာမြင်ညာလက္ခဏာခံစားတဲ့သဘောလေးကိုတစ်ကိုယ်လုံးပြန့်စုလိုက်ကြတစ်ကိုယ်လုံးပြန့်စုတဏှာလည်းမရှိဘူးအဲ့ဒါသတ္တအောင်တခါတည်းစိတ်ကြီးပြင်းသေးနေတာတဏှာလည်းစုလိုက်ရင်ဥပါဒံပြတ်သွားမယ်တစ်ကိုယ်လုံးပြန့်စုလိုက်ရင်နံခဏရှိမယ်မစောနဲ့နော် အရေးဖြစ်စီအရေးခါလူတွေလူမလူတရားရဒီစိတ်ကသာကြောက်မပေးနဲ့အတုပလက္ခဏာမျိုးနဲ့ပုဂ္ဂိုလ်အတုပသဘောကိုကြည့်မပြောက်သွားသေးနဲ့စိတ်နဲ့လည်းကြည့်အတုပတရားမျိုးမှတဏှာတို့မှနိဗ္ဗာန်ဝင်မယ်ဝေဒနာနာဣသာမြညာလက္ခဏာခံစားတဲ့သဘောလေးလိုက်ရတာကဒိဋ္ဌိဆိုရုံပဲရှိသေးတယ်။နတ်ပြည်ဆောက်တဲ့တရားတွေအပေတကားတော့ပြေးပြီ။ဒီစား ဒါကြောင့်မလို့စိတ်နဲ့အတုပမြင်အောင်စိတ်အတုပမြင်လို့မရှိရင်လက်မောက်ခတ်တော့ဒီဘဝရဲသွားခြင်းရတယ်မသွားခြင်းလို့ဆိုကာမကိလေသာရှိလို့ဆိုနတ်ပြည်ဆောက်တာကိုဒီမှာနတ်သမီးတွေနဲ့တခါတည်းတစ်ဖက်၅တောင်ဆောက်ဆောင်တဲ့ခံစားဓမ္မကြီးတွေကလည်းနတ်သားဖြစ်ပါပဲဓမ္မကြီးတွေကနတ်သားဖြစ်တယ် ဆိုတော့နတ်ကမင်းကအာရုံပြုရတယ်တက္ကမကြီးကနော်တက္ကမကြီးကနတ်သမီးပြောရောလားလာရတာဘူးတဲ့နတ်သမီးပြောလိုက်တက္ကမကြီးကနတ်သမီးနတ်မင်းကပြောသွားတက္ကမကြီးကနတ်သားပြောလိုက်နတ်သားပြောဟုတ်တယ်အဲ့ဒီကလည်းမျိုးပါ။ဒါကကြီးကဖြစ်တာများတယ်။နောက်တစ်ခုဖြစ်တာများတယ်။ဘာကြောင့်ဒီကလည်းမျိုးပါလဲ။ ကိုးစားကြတယ်တခါကြီးလက္ခဏာမြောက်ညာဤလက္ခဏာတွေကိုခံစားကြလို့သဘောလေးကိုလိုက်ကိုးစားတာရာစိတ်ရှင်မှာပြစ်တဲ့နောက်စိတ်တော်မှာအယုတ်ကြည့်ကြည့်ရေခံဒီတင်းဒီမတိတရားရဆိုတော့ဒီစိတ်ကိုထားပါကြောက်မပေးပါနဲ့ငါမနစ်ဖို့ရှိရတယ်ဒီနေ့ကြားတော့ဘူးအခုတရားဓမ္မများညတ်ပြေဆောက်ဆန်းနဲ့လူပြေနဲ့လဲနေတာမလဲနိုင်ဘူးလား မလဲနိုင်တဲ့ပုဂ္ဂိုလ်တွေကတော့မခံနိုင်ဘူးကြောင်းလိုက်တာဆိုကြောသွားရောလူပြည်ကြီးနေနေတော့ကြဖို့ကြမယ်ခွေးတွေဖြစ်မယ်ဝက်တွေဖြစ်မယ်နွားတွေဖြစ်မယ်ကြက်တွေဖြစ်မယ်ငါးတွေစားထားတာကအာကြီးပဲကြက်သားတွေစားထားတာအာကြီးပဲကြက်သားတွေကဘယ်လိုလဲရုံးနေတာသိကြလားဝက်တွေကလည်းဘာလို့ရုံးနေတာအဲ့ဒါတွေစားထားတာကဒုနဲ့ထူဒုနဲ့ထူဆိုရုံးတာမြင်ရင်မြင်ညောင်းနေများတယ်ကြိုက်တယ်ငါတော့မထိုင်နိုင်ပါဘူးဆိုရင်အဲ့ဒါအဲ့ဒီစိတ်ကဘယ်ရပြန်စားအောင်မလဲဘယ်လိုရစစားနေတာ အဲ့ဒါနှုတ်ကြသိလို့ပြောတာမသိဘဲနဲ့ပြောလို့မပြောဘူးဒီလိုတနေ့အစားခါရမှာဆိုငါးရီကပြန်စားအောင်မယ်ရက်ဒီကပြန်စားအောင်မယ်ရက်ဒီကပြန်စားအောင်မယ်ကလားဒီကလေချောင်းကိုစီးအောင်မယ်ပိုက်ကုန်နဲ့မီအောင်မယ်အဲ့ဒီလိုမိပါဆိုလို့ဒကာဓမ္မတွေအပေမခံပြီးတော့အပံကိုနာအောင်တခါတည်းအသိပေးပြီးတော့ အေးနေတာမှသရာဓမ္မဘုရားကသရာမရှိလို့ရှိရင်လည်းဘာတတ်နိုင်ဘူးဒီပါကသရာရေးကြီးတယ်ဒီစိတ်နဲ့နောက်စိတ်တော့သိရင်လည်းသိရောအယုရှိရှိအေခံသိသိသိမသိတရားရဆိုတော့ဒီစိတ်ကိုထားကြောက်မသေးနဲ့သိလည်းမသိနိုင်ဘူးတရားရှိရင်မသိပါဘူးညနားလိုက်တာကလည်းကြောက်ဒိဋ္ဌိကြီးကျွဲနေလို့ ဒီအစွဲကြီးကြောင့်အပေါ်လေးပါဆင်းရတာဘုရားရှင်ကိုယ်တော်မြတ်ကြီးရတော့ဒီမှာခန္ဓာမကျင်ရတဲ့ညကစားကလေးစားသေးတယ်ကျေးဇူးပြုတယ်ငါတော့မခံနိုင်ဘူးငါတော့မကျေနိုင်ဘူးငါတော့ရောဂါဖြစ်နေတယ်ဆိုတာအဲ့ဒါခန္ဓာကြီးကျင်ရနေတယ်ဘုရားကခန္ဓာမကျင်နေတဲ့ငါလည်းမဟုတ်ဘူးတဲ့သူလည်းမဟုတ်ဘူးတဲ့အတုကတရားကြီးတဲ့လက်မရှိကိုမရှိတော်မရှိတဲ့အပုပ်ကြီးတဲ့အသေးကြီးတဲ့အရင်းစုံကြီးတဲ့အပြည့်သာရမရှိတဲ့တရားကြီးတဲ့ဒါပဲပြောတယ်ဘုရားက

ဗရာဂံကြီးတွေအနာဂံကြီးတွေယဟနာကြီးတွေယဟနာမကြီးတွေပါဗျာကဲကိုပါကြကိုယ်စိတ်မနောက်ဆုံးတော့တဲ့တဲ့လေးတွေသုံးမိနစ်သုံးမိနစ်ပြီးတော့မပြီးတော့မဗရာဂိတ်တွေသုံးမိနစ်ခါရှိတော့တယ်တဲ့တဲ့လေးတွေတော့မစောနေတော့သုံးမိနစ်ခါကျတော့ဒိဋ္ဌံပြီးတော့မယ် ဋ္ဌာန်ပါရမီဆိုတာလည်းဒီနဲ့သစ္စာမှန်တဲ့သစ္စာဆိုနိုင်တဲ့ဒိဋ္ဌာမပြေတဲ့ထားတော့ဘယ်လိုသိတာမလဲကဲအရင်ကကိုလိုက်ကြုံပြီးသင်္ခေဆရာတော်ဒီမှာကိုမှုလာပြီးတရားပြတယ်တရားပြတဲ့အချိန်ခါမှာကျုပ်တို့ဒိဋ္ဌာန်ပြေးလိုက်တဲ့ဥစ္စာဒိဋ္ဌာမပြေတဲ့ထားပြီးပြန်มาတယ်ဒီလိုသိတာမလားဒိဋ္ဌာမပြေတဲ့ထားပြီးတော့ကျုပ်တို့ပြန်လဲပါတယ်ဒီလိုသစ္စာမှဒီလိုသစ္စာဆိုမှပဲဒိဋ္ဌာမပြေတဲ့ထား ဒိဋ္ဌံပြည့်တဲ့ပုဂ္ဂိုလ်ကတော့မှန်သောသစ္စာဆိုနိုင်တယ်တရားကြီးနဲ့တူတယ်လိမ့်မယ်ကတိသုံးပါကျော်လိမ့်မယ်ဉာဏ်မျိုးငါးပါးလွတ်လိမ့်မယ်ဒိဋ္ဌံပါရမီပြည့်တဲ့ပုဂ္ဂိုလ်ကဲဒုက္ခဝေဒနာကုံဆုံးတဲ့ပုဂ္ဂိုလ်ဒိဋ္ဌံပါရမီပြည့်ပါပါဘူး ကြောမယ်ဆိုရင်ကြောနိုင်ပါဘူးဝေဒနာမကုန်ဆုံးတဲ့ပုဂ္ဂိုလ်ပြင်းပြင်းလေးသူရက်ပြီးတော့ဝေဒနာကိုလာရောတတ်နဲ့ပြင်းပြင်းထန်ထန်လေးတိုက်ပြီးတော့ဝေဒနာဆုတ်ပြပါတော့ဝေဒနာကုန်ဆုံးတဲ့ပုဂ္ဂိုလ်ဒိဋ္ဌာပါရမီကြီးအောင်ပါပြီကြောမယ်ဆိုလည်းကြောနိုင်ပါပြီနောက်အရေးတွေဆိုကိုယ်၌ကျုံလို့ရှိလို့ရှိရင်မာနောသစ္စာလည်းဆိုနိုင်ပါဘူးတတိပဋ္ဌာန်တရား၄ပါးနဲ့လိုက် အာနာပါနအတိကိုယူရကာယတိပ္ပံဝေဒနာတိပ္ပံစိတ်တိပ္ပံဆိုသူတော်တော်ကိုသွားလိုက်မယ်လက်မယူနဲ့အဲမပြေဖို့ခန္ဓာကိုယ်ကြီးလည်းငြိမ်သက်တာကာအိန္ဒြေလုံဖို့ရာရင်လည်းမကုန်နဲ့နာရင်လည်းမပြင်းနဲ့တထိုင်နဲ့အပယ်လေးပါတော့စိတ်ကလေးကိုပြင်မလို့အပေတတ်ဖို့ဟာကိုအဲကနဦးစိတ်ကလေးဟာအာနာပါနတတိကိုယူပါ အစ္ဆတသမ္မာကတွန်းတဲ့သဘောလေးဗဟိတကတွန်းဝင်တဲ့သဘောလေးဘာကိုသိရမှာလဲတွန်းတယ်ကာနေတွန်းတယ်ကာနေဒီစိတ်ကလေးပဲဒီဒါလေးပဲသိတာတွန်းတာလေးကိုသိလိုက်ကာနာလေးကိုသိလိုက်ဒကမာကြီးတွေကိုစိတ်ကလေးကိုပြင်ရင်လို့ဒကာကြီးတွေကိုစိတ်ကလေးတွေကိုပြင်ရင်လို့သေဃာလေးကိုစိတ်ကလေးထားကြဖို့ဒီရောက်တဲ့ဒီနာဖြစ်လာရင်တော့သေတော့ပြရမှာဒီကနေ့သေမလားလက်ဖန်သေမလား တပည့်သိမလားဒီလသိမလားရှိလသိမလားဒီနှစ်သိမလားရှစ်နှစ်သိမလားမသိဘူးသေတော့သိရမှာပဲဒီရုပ်နဲ့ဒီနာဖြစ်လာတာကအသေးတောင်းလာသေလို့တောင်းလာတဲ့ခန္ဓာကြီးအဲ့တော့သေပင်သေညာတော့လေအသိလေးနဲ့သေရရင်အမြတ်ဆုံးတရားရအသိမရှိဘဲနဲ့ငါနဲ့သေရင်ငါခံရတာလေငါမရှိတဲ့တရားကိုရှိတယ်လို့ထင်လိုက်လို့ရှိရင်ဝေဒနာမြတဏှာခုသွားပြီဆိုရင်ကိုကျိုးနေကြအဲ့ဒါကြောင့်မလို့အသေးတတ်ဖို့ဟာကိုအရေးကြီးပါတယ်ကနုစိတ်ကလေးဟာ မျက်စိလှိမ့်လိုက်ပါအာနာပါနတတိကိုစိတ်ကလေးတည်ငြိမ်အောင်ယူပါအစ္ဆတသဏ္ဍာန်ကတွန်းတဲ့သဘောလေးကိုသိပါမသိဘဲနဲ့မထွက်နဲ့ဗဟိတကတွန်းဝင်လာတဲ့သဘောလေးမသိဘဲနဲ့တွန်းဝင်တယ်လို့မသိဘဲနဲ့မဝင်သေးနဲ့တွန်းထွက်တဲ့သဘောလေးကိုသိလိုက်တွန်းဝင်လာတဲ့သဘောလေးကိုသိလိုက်သဘောတရားလေးကိုတွန်းတွန်းတဲ့သဘောလေးသိလိုက်ပါကံလာတဲ့သဘောလေးသိလိုက်ပါတွန်းသဘောကံသဘော စဉ်းစားနဲ့အတိတ်ကိုလည်းမတွေးနဲ့မရောက်သေးသောအနာဂတ်စိတ်ကိုလည်းမညှောင်းနဲ့ပြစ်စုံပါတွန်းနေကန်နေပဲညာပြီးဝတကားကနေပြီးတော့တွန်းနေကန်နေတွန်းနေကန်နေဒါလေးတလုံးနဲ့သိတာညညပဲသိနေအဲဒါအာနာပါနတတိပဋိကံကိုယူတာပဋိကံယူနေတာစိတ်ကလေးငြိမ်အောင်အဲတွန်းတာလေးသိလိုက်ပါကန်တာလေးသိလိုက်ပါတွန်းတဲ့သဘောလေးကန်တဲ့သဘောလေးဒါလေးပဲသိဘာမှမသိနဲ့ တွေးတောခြင်းပြာစာခြင်းလည်းမလုပ်နဲ့နောက်ဘုရားဟောတိုက်သူလာလိမ့်မယ်ဘုရားကဟောတာလေတတိပဋ္ဌာန်တရား၄ပါးကလွဲလို့နိဗ္ဗာန်ရောက်ကြောင်းတရားမရှိဘူးလေအဲ့တော့ဘယ်လိုတတိပဋ္ဌာန်တရား၄ပါးလဲကနဦးဟာတောတယ်ကံတယ်လို့သိနေတဲ့နန္တရားအဲ့ဒီလိုသိနေတာကာယတတိပဋ္ဌာန်ပဲနောက်ကြတော့ဒကာဒကာကြီးတွေဒကမကြီးတွေခန္ဓာတွေကပထဝီအာဟောတေသောဟာရောလို့ဘုရားဟောတာပထဝီရဲ့မွေး အာဟောရဲ့မွေတီဇောရဲ့မွေဝါရောရဲ့မွေတတိလေးပါမွေကြီးလေးတဲ့ကြိုက်ပြီးသေးရတယ်အဲ့တော့ပထဝီမွေကြိုက်လာပြီဆိုလို့ရှိရင်ပေါ်လာပဲဆက်နဲ့ဟုတ်တာပေါ်လာတယ်ပထဝီမွေခန္ဓာတွေကပေါ်လာပြီတဲ့တင်လာတင်တဲ့ဝေဒနာတွေတောင်းတဲ့ဝေဒနာတွေထုံတဲ့ဝေဒနာတွေအောင့်တဲ့ဝေဒနာတွေကြိုက်တဲ့ဝေဒနာတွေကြက်တဲ့လာတဲ့ဝေဒနာတွေအာဟောမွေကကြက်လာအာဟောတတ်ဆိုတာကြက်တယ် တေဇောတတ်ဆိုတာပူတယ်အေးဝါယောတတ်ဆိုတာကတွန်းနဲ့ကန်နဲ့လှုပ်ရှားတယ်ညင်ဝိထောက်ခံအဲ့ဒီဝေဒနာတွေပေါ်လာတယ်ညာရိဝတရားကတွန်းနဲ့ကန်နဲ့ဆိုတဲ့စိစိနေတဲ့နန္တရားတော့ကြမနေနိုင်တော့သူ့ဟာသူကြောင်းသွားတယ်ကိုကမလုပ်ရပါဘူးကာယသတိပဋ္ဌာန်ဝေဒနာသတိပဋ္ဌာန်စိတ်တသတိပဋ္ဌာန်နဲ့စိတ်တသတိပဋ္ဌာန်တစ်ချိန်တစ်ခါရောက်ဖူးတဲ့ပုဂ္ဂိုလ်ကအပင်လေးပါးကိုဘယ်တော့မှမကြောက်ဘူးသိလဲသိတတ်ပါတယ်အဲဒီတော့ ကြိုးစားပြီးတော့ပြင်လည်းမပြင်ပါနဲ့ဝေဒနာတစ်ခုဖြစ်လာလို့ရှိရဲ့ပြင်းပြင်းလေးရှူသွားအဲမရှူဘဲနဲ့ဒီတိုင်းသိုံနဲ့သိတယ်ဆိုဝေဒနာတနာပို့ပြီးတော့ဝေဒနာကိုတော်ခြင်းနဲ့စိတ်ကြီးဖြစ်ပေါ်လာမယ်ပြင်းရင်နဲ့စိတ်ကြီးဖြစ်လာမယ်ဒီလိုမဖြစ်ရအောင်ဝေဒနာပေါ်လာလို့ရှိရင်တင်းနဲ့ဝေဒနာပေါ်လာလို့ရှိရင်နာသီဝတကားကတွန်းနဲ့ကန်တယ်လို့ပဋိကံရုပ်ပြီးတော့နေတဲ့သိနေတဲ့နာဟာဝေဒနာပေါ်လာတဲ့အချိန်ကအောက်ကရှားရထိုင်မှများတော့တက်ကြီးလေးပါဝေဒနာတွေပေါ်လာတယ် ပေါ်လာတဲ့အချိန်ကတင်းတာပေါ်လာတော့အဲ့ဒီတင်းတဲ့သဘောတရားလေးကိုဘယ်လိုသိရမလဲတင်းတယ်လို့မြတ်ဘုရားသိလိုက်တင်းတယ်လို့မသိနဲ့ရုပ်ကိုသိရမှာကတစ်မျိုးပေါ်လာတာကဘာပေါ်လာတယ်လဲတဲ့ဝေဒနာပေါ်လာတာတင်းတဲ့ဝေဒနာပေါ်လာတာတင်းတယ်လို့ရောက်သွားမသိနဲ့တင်းတယ်လို့မသိနဲ့အော်ဝေဒနာကိုသာသိလိုက်တင်းတယ်လို့ပေါ်လာရင်တင်းတယ်ဆိုတာပြညာပါလားတင်းတာမရှိတဲ့တရားပဲရှိတဲ့တရားကဝေဒနာသာရှိပါလား ဩဝေဒနာခန္ဓာပဲဝေဒနာဤအစနဲ့အလဲနဲ့အဆုံးနဲ့ပြင်းပြင်းလေးရှုပြီးတော့အဲ့ဒီဝေဒနာအစအလဲအဆုံးကိုသဘောလေးဖောက်လိုက်သဘောလေးကိုတင်းတယ်လို့ခေါ်လာရင်တင်းတယ်လို့မသိနဲ့ဝေဒနာသာသိလိုက်ဩဒါဝေဒနာခန္ဓာပဲမြင်းနေတာကယူပက်ခန္ဓာအလိုပါအယုစုကြီးပဲဒီပေါ်ဥသိနေတာကပေါ်လာတာကဝေဒနာခန္ဓာတင်းတယ်လို့သိညာကောမပေးနဲ့တောက်နေတာပေါ်လာရင်တောက်တယ်လို့သိညာမပေးနဲ့ထုံတာပေါ်လာရင်ထုံတယ်လို့သိညာမပေးနဲ့ အောင်လာပေါ်လာရင်အောင်လည်းပင်ညာမပေးနဲ့ကြိုက်တာပေါ်လာရင်ကြိုက်တယ်လို့ပင်ညာမပေးနဲ့ဘာပဲပေါ်ပေါ်ပေါ်ဝေဒနဲ့ခန္ဓာပဲဝေဒနာသာရှိပါလားတင်းနေတောက်နေထုံနေဆိုတာစိတ်ဓာတ်သင်္ခါရတွေဖြစ်ပြနေတဲ့စိတ်တွေပဲမရှိတဲ့စိတ်တွေပဲရှိတဲ့တရားကပြစ္ဆုတ်ပါမြင်တဲ့သဘောကယူပက်ခန္ဓာအတုပါတရားယူပဲဒီပေါ်ဥသိနေတာကဝေဒနာဝေဒနာဖြစ်လာမှပင်ညာကတင်းနေတောက်နေထုံနေဆိုတဲ့ပင်ညာပေးပါလားရှိတာကတော့ဘာလဲတဲ့ပင်ညာပေးပါနဲ့ဝေဒနာပဲ ဝေဒနာခန္ဓာပဲဝေဒနာသာရှိပါလားဝေဒနာတစ်လုံးနဲ့ရှိပြီးတော့အဲ့ဒီဝေဒနာကိုအစနဲ့အလယ်နဲ့အဆုံးနဲ့အတိလေးဆော့အောင်လိုက်ပါတထိုင်ရတဲ့အပယ်လွတ်ပါလေ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 အဘဝတရားကြီးအယိုးဆိုခြင်းဒီပေါ်ဥသိနေတာကဓာတ်ကြီးလေးပါပေါ်လာတော့ရုပ်ရုပ်ချင်းတက်ကြလိုက်တာဖတာဝေဒနာဖြစ်လာဝေဒနာခန္ဓာဖြစ်လာအဲ့ဒီဝေဒနာခန္ဓာဖြစ်လာတာဝေဒနာတော့ဒီတင်းနဲ့တောက်နဲ့ထုံနဲ့လို့ညဘောမသိနဲ့အကျိုးတရားကြီးအပယ်လေးပါကြာရောက်မဲ့တရားကြီးအဲ့ဒီဟာခလေးလေးလေးလူကြီးလေးလေးတင်းနဲ့တောက်နဲ့ထုံနဲ့ဆိုတာခလေးလေးလေးလူကြီးလေးလေးအဲလူတိုင်းလူတိုင်းသိတယ်ကြီးအဲ့ဒီလူတိုင်းလူတိုင်းသိတာကဘာဒီလဲမိစ္ဆာဖြစ် အဲ့ဒီမိစ္ဆာအတိအဝိဇ္ဇာအတိကိုမသိပဲနဲ့ဝိဇ္ဇာပညာအတိကိုသိဖို့ဝေဒနာပညာလို့ပြီးဝေဒနာပညာဖြစ်အောင်သိပါပြစ္ဆုတ်ပါတင်းနာပေါ်လာလို့ရှိရင်အော်ဒါဝေဒနဲ့ခန္ဓာပဲလို့လားဒီမြင်တာကယူပက်ခန္ဓာဒီပေါ်ဥသိနေတာကဝေဒနဲ့ခန္ဓာဝေဒနာပါလားဆိုပြီးဝေဒနာဤသဘောတရားလေးကိုသိပြီးတော့အစနဲ့အလယ်နဲ့အဆုံးနဲ့အဆုံးလေးလိုက်လိုက်ဆုံးတဲ့သဘောလေးသိလိမ့်မယ်အဲ့ဒီဝေဒနာကုံဆုံးသွားတော့စိတ်ကလေးကတည်ငြိမ်ပြီးအေးဓာတ်ကလေးခံစားလိုက်စိတ်ကတိတ်တာရောက်သွားတယ်အဲ့ဒီစိတ်ကတိတ်တာ တစ်ချိန်တစ်ခါရောက်ဖို့တဲ့ပုံကိုအော်ငါတည်လို့ရှိရင်ဒီလိုပဲဒီလိုဝေဒနာဖြစ်လာပါပဲဒီလိုပဲငါတည်တင်းနဲ့တောက်နဲ့ထုံနဲ့ရှင်းနဲ့အောက်နဲ့မတည်ရဲနဲ့ဝေဒနာပေါ်လာလို့ရှိရင်ဝေဒနာခန္ဓာဝေဒနာသိပြီးတော့အစနဲ့အလယ်နဲ့အဆုံးနဲ့ဒီဝေဒနာတစ်လုံးနဲ့သိပြီးငါအစအလယ်အဆုံးသိရမှာပါလားလို့ဒီဒုက္ခဟာဆုံးသွားလို့ရှိရင်စိတ်ကလေးကတည်ငြိမ်ပြီးတော့ငါခဏသိကြည့်တာပါလားလို့သိလိုက် အဲ့ဒီတော့သဘောပေါက်ပါလိမ့်မယ်အဲ့ဒီတော့ဝေဒနာတစ်ခုဖြစ်လာလို့ရှိရင်လည်းအဲမပြေလိုက်ပါနဲ့တထိုင်နဲ့အပယ်လေးပါလွတ်အောင်လို့စိတ်ကလေးတွေတင်ပြီးတော့ပြင်ပေးနေတာအဲ့တော့ဘုရားကဟောထားတယ်တင်းတာပေါ်လာလို့ရှိရင်တင်းတာကိုဝေဒနာလာသိလိုက်တင်းတယ်လို့တင်ညာမပေးနဲ့တောင်းလာရင်တောင်းတယ်တောင်းတယ်လို့များတင်ညာမပေးနဲ့အဲဖြစ်တယ်ပြက်တယ်လို့လည်းတင်ညာမပေးနဲ့တခုတည်းသိတလုံးနဲ့သိ ဝေဒနာပညာလွတ်ပြီးဝေဒနာပညာဖြစ်အောင်အဲချက်နဲ့သွားမယ်ချက်နဲ့ချက်နဲ့ချက်နဲ့ဘာကြောင့်လဲတဲ့ဝေဒနာကိုဥပါဒလွတ်ပါအောင်ဥပါဒနဲ့ခန္ဓာချုပ်ပါအောင်ဝိဇ္ဇာခန္ဓာကြောင့်အဝိဇ္ဇာခန္ဓာငါးပါးချုပ်ပါအောင်အဲဘာကြောင့်လဲတဲ့အရိယသူတော်ကောင်းများသောတာပါသောတာပတ္တိမကဘာနဲ့ဆက်လိုက်ကြလဲတဲ့အဲပြစ္ဆုတ်ပါတင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့ဆိုတဲ့စိတ်တသင်္ခါရတွေဖြစ်နေတဲ့ဥစ္စာဘာသွားသိလိုက်တဲ့ဝေဒနာခန္ဓာဝေဒနာတစ်လုံးနဲ့သိတာ အဲ့ဒါမက်စိတ်ပဲအဲ့တော့တလုံးနဲ့အသိခိုင်းတာတင်းတယ်လို့ဆိုရင်တင်းတာချင်းများဘဝမရှိနိုင်နဲ့အဲ့ဒါကခလေးလေးလည်းသိတယ်လူကြီးလည်းသိတယ်ပူရင်ခလေးလေးလည်းသိတယ်လူကြီးလည်းသိတယ်ခွေးတွေလည်းမင်းနဲ့ရှို့လိုက်ရင်ပူတယ်ပြေးတာပဲမပြောတတ်လို့တကားနဲဝေဒနာသိတာမဟုတ်ဘူးတကယ်ရှိတဲ့တရားဝေဒနဲ့ခန္ဓာကိုသိတာမဟုတ်ဘူးခလေးလေးလည်းသိတယ်တင်းတာလည်းခလေးလေးလည်းသိတယ်တောင်းတာလည်းခလေးလေးလည်းသိတယ်ထုံတာလည်းခလေးလေးသိတယ် ပူတာလည်းသိတယ်အေးတာလည်းသိတယ်လှုပ်တာလည်းသိတယ်ကြက်တာလည်းသိတယ်ပူတာလည်းသိတယ်အဲငြိမ့်နေတာလည်းသိတယ်ဒါကလေးလေးလည်းသိတယ်လူကြီးလည်းသိတယ်ဒီအစီမျိုးသိရမယ်တရားတွေမဟုတ်ဘူးဘယ်အသိသိရမလဲတဲ့ရှိတဲ့တရားကပြစ္ဆုတ်ပါမြင်တာကဘာလဲယူပက်ခန္ဓာအတုပါတရားကြီးအယုစုကြီးဒါကြီးကအပြာကတာယုတ်ကြီးဒီပေါ်ဥသိနေတာကဓာတ်ကြီးလေးပါယုတ်ဝေဒနာတွေဝေဒနာတွေဖြစ်လာမှသင်ညာကပေးတာဝေဒနာဖြစ်လာတော့ဝေဒနာခန္ဓာဝေဒနာတိ ဩဒါဝေဒနာခန္ဓာဆိုတာခန္ဓာတွေကပေါ်လာတာဝေဒနာခန္ဓာပါလားဝေဒနာကရှိပါလားတင်းနဲ့တောက်နဲ့ထုံနေဆိုတာကစိတ်ဓာတ်သင်္ခါရတွေပဲစေတသိက်တွေပါလားအဲ့တော့နာဖြစ်ပြချုပ်ပါအောင်စိတ်ဓာတ်သင်္ခါရချုပ်ပါအောင်ဝေဒနာတဏမကုအောင်ဝေဒနာတင်တဏလွတ်နေအောင်ဥပါဒခန္ဓာ၅ပါးချုပ်နေအောင်ဝေဒနာပေါ်လာလို့တင်းတာတောက်တာထုံတာမသိပဲနဲ့တင်းတာကိုဝေဒနာလားတလုံးနဲ့သိလိုက်အဲ့ဒီလိုသိလိုက်ပြီဆိုလို့ရှိရင်ဓမ္မကြီးတွေအသေးတက်ပြီ သေချိုးလက်နတ်တယ်ရှင်ချိုးလက်နတ်တယ်နားတယ်ကြိုက်တယ်ထုံတယ်ကျင်တယ်အောင့်တယ်ပူတယ်အေးတယ်ဆိုလို့ရှိရင်လေးပဲထောက်ပြီးတော့မိုးကြောခိုင်းတော့ရေထဲလည်းဖင်လျှော့ဆင်းတော့ငရဲတွေလည်းခံရော့အဲဒီလိုသေမှာဆိုလို့စိတ်ကလေးတွေငွေကုန်ကြီးကြခံပြီးပင်းတဲ့ပုဂ္ဂိုလ်လာပင်းလို့ဦးစင်းတို့ကနေပြီးအကုသို့စိတ်ကနေပြီးကုသို့စိတ်ကလေးတွေပြောင်းပေးတာလုံရင်လုံကြမလုံလို့ရှိရင်ကိုလန့်ကိုသွားအောင်ပဲလူစင်လို့လူမဖြစ်ဘူးအဲ့ဒါကြောင့်မလို့စိတ်ကလေးတွေပြန်ပေးတာမနေ့ကတော့အဲ ညစ်နဲ့တော့ပြသွားလို့ဒီနေ့တော့ကဲသဘောလေးကိုတင်ပြပြီးတော့အလုတ်တရားပြီးတယ်အဲ့တော့အလုတ်တရားကြမှာအသာပါအသေးတတ်မယ်အဲ့တော့စားကြည့်မှသိလိမ့်မယ်ဒုက္ခအမှန်မြင်လို့ရှိရင်ဒုက္ခတွေ့လိမ့်မယ်ဘုရားကဟောထားတဲ့သတိပဋ္ဌာန်တရား၄ပါးရှိကာယသတိပဋ္ဌာန်ဝေဒနာသတိပဋ္ဌာန်စိတ်ဓာသတိပဋ္ဌာန်ဓမ္မသတိပဋ္ဌာန်နဲ့ကနဥစိတ်ကလေးအားနာဒီဝတကားကနေပြီးတော့တွန်းတဲ့သဘောလေးသိလိုက်တယ် ကာနဲ့သဘောလေးသိလိုက်တယ်တွန်းနာလေးသိလိုက်တယ်ကာနာလေးသိလိုက်တာကနံကလေးအပြင်မဲ့မထွက်အောင်လို့စိတ်ကလေးငြိမ်အောင်လို့ပဋိကံယူလိုက်တာအသေးတက်ဖို့ဟာကိုဒီနံလေးကိုလွတ်ပြီးတော့တခါတည်းကိုထားလိုက်တဲ့ဥစ္စာမြင်လိုက်တဲ့ဥစ္စာထွက်တာထွက်သွားရသွားတော်ရောက်တောင်းရောက်ပကိုးရောက်တရင်ရောက်အဲအကုန်ရောက်နေတဲ့စိတ်စိတ်ရိုက်စိတ်ယုံမှာကိုအဲ့ဒီအာနာပါနသတိနဲ့ယူပြီးတော့သတိဖမ်းလိုက်တာနံလေးငြိမ်သွားအောင်လို့နောက်ကြတော့ဒီနံလေးထွက်ပြေးအောင်ထွက်မပြေးနိုင်အောင်ဝေဒနာနဲ့ဖမ်းယူတယ် မပြည့်နိုင်ဘူးနာဝိရောဝေဒနာတတိဝေဒနာလွတ်ပတ်တာဖြစ်အောင်လို့တခါတည်းဝေဒနာပေါ်တဲ့စိတ်ကလေးတည်ငြိမ်အောင်လို့တခါတည်းအစနဲ့အလယ်နဲ့အဆုံးနဲ့ဆုံးအောင်လိုက်ကြည့်ခိုင်းတာတခိုင်နဲ့နဲ့အပယ်လေးပါလွတ်အောင်လို့ဒီဝေဒနာမှာတိုက်ထားတဲ့ပုံကောမဟုတ်လို့ရှိရင်သက်ဆောင်သက်သာလေးနဲ့နေမဲ့ပုံကောဆိုလို့ရှိရင်သေဂာနိစေစေကြရဲ့နားလိုက်တာကြိုက်လိုက်တာခွေးဖြစ်မဲ့လူရဲ့ဝက်ဖြစ်မဲ့လူရဲ့ရေထဲကရှက်တို့ဘလုတ်တို့ဖြစ်မဲ့ဟာတွေက360လူသေးလို့လူမဖြစ်ဘူးအဲ့ဒါကြီးဖြစ်ပါပဲ။ နာရာကြီးသိတာကြိုက်တာကြီးသိတာထုံတာကြီးသိတာပူတာကြီးသိတာခလေးလေးလည်းသိတယ်ခွေးလည်းသိတယ်ဝက်လည်းသိတယ်ပူတာကြိုက်တာထုံတာတွေမပြောတတ်လို့အဲဒီအစီမျိုးမဟုတ်ဘူးအဲသိရမှာကဘာလဲတော့ဝိဝိစာပညာမြင်ပညာသိရမယ်ဘုရားကဟောထားတယ်အမြင်သိအမြင်မှန်သိရမယ်တဲ့ခန္ဓာငါးပါးဘာရှိမြင်နေတာကယူပက်ခန္ဓာအတုပတရားကြီးအယုစုကြီးမိမလည်းမဟုတ်ယောက်ျားလည်းမဟုတ်ဘူး မြင်နေတာဒါကြပို့ရမယ်တရားဒီပေါ်မှာဝေဒနာရဲ့သင်ညာရဲ့သင်္ခါရရဲ့ဝိညာဏရဲ့နာခန္ဓာလေးပါဥရှိနေသေးလို့ဒါကြမဖုတ်သေးတာဝေဒနာလည်းမရှိဘူးသင်ညာလည်းမရှိဘူးသင်္ခါရလည်းမရှိဘူးဝိညာဏခံစားဖို့နာလည်းမရှိတော့ဘူးဆိုရင်၃ရက်လောက်ကြာပြီဆိုမဲ့ပုတ်ပြီးသွေးပုတ်ပြေပုတ်တွေကြာပြီးတော့အဲမီးရှို့ရတော့မယ်ခေါင်းနဲ့ထည့်ရတော့မယ်ဒီဟာကြီးကို၅ပြတော့ပေးဝယ်မဲ့လို့မရှိဘူး ပေါက်ရမယ်တရားကြီးအတုပတရားကြီးအယိုးစုကြီးဒီပေါ်ဥသိနေတာကဝေဒနာခန္ဓာရဲ့သင်ညာရဲ့သင်္ခါရရဲ့ဝိညာဏရဲ့နာခန္ဓာလေးပါဥသိနေတယ်အဲ့ဒီတော့ဒီယုတ်ပဲခန္ဓာယုတ်တရားကြီးပေါ်ဥသိနေတာကဝေဒနာခန္ဓာဝေဒနာခန္ဓာတော့မသိဘူးခန္ဓာ၅ပါးကိုဘုရားကမြင်အောင်ကြည့်ခိုင်းတာခန္ဓာ၅ပါးတော့မသိဘူးဘာသွားသိလဲတဲ့တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့ညောင်းနဲ့နားနဲ့ကြိုက်တယ်နားတယ်ဒါသွားသိတော့လေးဘက်တောက်ပြီးတော့ရှတ်တို့ဘလုတ်တို့အဲ ငမန်းတို့ငဆင်တို့ဖြစ်ကြတော့ပင်လေကြီးကလည်းနေတယ်အဲအဲ့ဒါကြောင့်မလို့အတိတ်တက်ဖို့ဟာသမတိလာပြီးတော့အတိတ်ပေးတာအဲစိတ်ကလေးတွေပြောင်းပေးတာတင်းတာပေါ်လာလို့ရှိရင်တင်းတယ်လို့ညာမသိနဲ့ဩဒါချက်ပြင်းနေတာကယူပက်ခန္ဓာကြီးပဲပေါင်းမဲချီရလို့မသိနဲ့နင်းနေတာကယူပက်ခန္ဓာဒီပေါ်ဥသိနေတာကဝေဒနာဝေဒနာခန္ဓာဝေဒနာခန္ဓာဖြစ်လာမှတင်းတယ်လို့သင်ညာပေးတာသင်ညာခန္ဓာ တင်းတယ်လို့စင်ညာပြလိုက်မှတင်းတာကြီးဆွဲလာပြီးတော့အယူမှဒိဋ္ဌိကြီးဖြစ်ပြီးတော့ဒိဋ္ဌိတဏှာယာကဖြစ်ပြီးတော့အပယ်လေးပါဒီစိတ်ကသင်္ခါသင်ညာကလိမ်လိုက်လို့သင်ညာဝိပါဒတာကလိမ်လိုက်လို့သင်္ခါရပြုတ်ပြင်ပြလိုက်လို့အပယ်လေးပါကစောက်ထိုးဆင်းရပါလားဟောတတိယအဲ့တော့ဒကာဒကမာမြတ်သင်ညာပေးနဲ့ဝေဒနာတစ်ခုဖြစ်လာလို့ရှိရင်တင်းတာပေါ်လာလို့ရှိရင်အော်ဒီဟာမြင်နေတာကဒီဟာကြီးခန္ဓာကြီးအောင်ယူပက်ခန္ဓာအတုပတရားကြီးပဲဒီပေါ်ဥသိနေတာကဝေဒနာခန္ဓာပဲဝေဒနာခန္ဓာဝေဒနာသာရှိတယ် အဲ့ဒီဝေဒနာလေးသိပြီးတော့ဝေဒနာဤအစဝေဒနာဤအလေဝေဒနာဤအဆုံးသဘောလေးဆုံးအောင်တခါတည်းနဲ့လိုက်လိုက်အဲကနဦးစိတ်ကလေးကအာနာပါနာတတိဟောတောနာလေးသိကာနာလေးသိနေတာကာယသတိပဋ္ဌာန်ကြာကြာထိုင်မှများလာတော့အခုတရားဓမ္မများကြာကြာထိုင်လာတဲ့အချိန်ကဝေဒနာဖြစ်လာလိမ့်မယ်တင်းတဲ့ဝေဒနာတွေပေါ်လာလိမ့်မယ်တောင်းတဲ့ဝေဒနာတွေထုံးတဲ့ဝေဒနာတွေအောင့်တဲ့ဝေဒနာတွေကြိုက်လာတဲ့ဝေဒနာတွေသင်္ကတနဲ့အသင်္ကတ ဒကာမကြီးတွေဒကာကြီးတွေသဘောပတ်အောင်လို့ဘာလာလို့ခွဲပြတယ်အဲတင်းတဲ့ဝေဒနာတွေတောက်တဲ့ဝေဒနာတွေထုံတဲ့ဝေဒနာတွေကျင်းတဲ့ဝေဒနာတွေအောင့်လာတဲ့ဝေဒနာတွေကြိုက်လာတဲ့ဝေဒနာတွေကြက်လာတဲ့ဝေဒနာတွေရိုးကြလာတဲ့ဝေဒနာတွေပူလာတဲ့ဝေဒနာတွေအေးလာတဲ့ဝေဒနာတွေလှုပ်လာတဲ့ဝေဒနာတွေတောတဲ့ဝေဒနာတွေအောင့်လာတဲ့ဝေဒနာတွေသင်္ခါရနဲ့သင်္ကတတနဲ့အသင်္ကတတ စိတ်ကလေးကိုခွဲပြခြင်းလို့သဘောပေါက်လွယ်အောင်လို့သင်္ကတကဘာလဲတဲ့ဝေဒနာကတော့တင်းတာလဲဝေဒနာတောက်တာလဲဝေဒနာထုံတာလဲဝေဒနာအောင့်တာလဲဝေဒနာကြက်တာလဲဝေဒနာပူတာလဲဝေဒနာအဲဝေဒနာကိုတော့သိရမယ်ဝေဒနာခန္ဓာတင်းနဲ့တောက်နဲ့ထုံနဲ့ခြင်းနဲ့အောင့်နဲ့ဆိုတာအဲ့ဒါစိတ်ဓာတ်သင်္ခါရအဲ့ဒီစိတ်ဓာတ်သင်္ခါရတင်းနဲ့တောက်နဲ့ထုံနဲ့ခြင်းနဲ့မသိဘဲနဲ့ဝေဒနာတစ်လုံးနဲ့သိရင်စိတ်ဓာတ်သင်္ခါရချုပ်ပြီဝေဒနာတွေရနေပြီဝေဒနာတဏှာမကူတော့ဘူးဝေဒနာမှာဥပါဒံခန္ဓာ၅ပါးမဖြစ်တော့ဘူးအဲ့ဒါပြိဿသမုပ္ပါဒ်ရက်နေတဲ့စိတ် ဝေဒနာကိုဥပါဒခန္ဓာလွတ်တဲ့စိတ်ဝေဒနာကိုတော့ဝေဒနာမှမသိဘူးမရှိတဲ့တရားတွေသွားပြီးတော့တခါတည်းတင်လိုက်တာတောင်းလိုက်တာညောင်းလိုက်တာကဲလိုက်တာအဲသက်တော့သက်တာလေးတော့နေတော့ပေတော့လေးပဲတောက်ပြီးတော့တခါတည်းရှက်တို့ဘလုတ်တို့ခရုတို့ဖြစ်ကြပြီးတော့အဲဝေဒနာဝေဒနာမှမသိပဲအဲသိတာကဘာလဲတင်းနဲ့တောင်းနဲ့ထုံနဲ့ချင်းနဲ့ညောင်းလိုက်တာခြေစလုံးပဲပေါင်ပဲကိုယ်ပဲလို့ဒီလိုသိတာဒီအသိမျိုးကတော့မိစ္ဆာအသိခေါ်တယ်အဝိဇ္ဇာအသိခေါ်တယ်ပညာအသိခေါ်တယ်ဒီအသိဒီအမြင်မျိုးကလူကတိသသိသိလူတယောက်မှဖြစ်ဝေဒနာ သတ်ရင်သိရင်ဒီဝေဒနာလာလိမ့်ဒီဝေဒနာကိုဝေဒနာမှသိရင်သိဝေဒနာခန္ဓာကိုသိရင်သိဝေဒနာခန္ဓာမှမသိလို့ချင်းတင်းလိုက်တာတောင်းလိုက်တာငါကိုကြီးကပူလိုက်တာငါကိုကဖောလိုက်တာငါရင်တွေကကြက်လိုက်တာတို့ပြီးတကသုံးဖို့ဘယ်ပြန်နှပြားလားသိရင်ဒီစိတ်နဲ့သိရင်သွားရောအပယ်လေးပါဘာကြောင့်လဲတဲ့ဝေဒနာသမာဓိမှမရှိပဲဝေဒနာပညာမရှိဝေဒနာပညာကြီးဝေဒနာပညာလို့ပြီးဝေဒနာပညာသောသောဆရာတော်ဘုရားကြီးပြောတယ်လို့ပေါ့ဝေဒနာပညာဝေဒနာပညာဝေဒနာပညာကဘယ်ဟာလဲ ဝေဒနာတင်ညာကတင်လိုက်တာတောင်းလိုက်တာထုံလိုက်တာကျင်လိုက်တာအောင့်လိုက်တာကြိုက်လိုက်တာပူလိုက်တာအေးလိုက်တာလှုပ်လိုက်တာရွလိုက်တာရလိုက်တာညောင်းလိုက်တာဆိုတာအဲ့ဒါဝေဒနာတင်ညာဝေဒနာတင်ညာလွတ်ပြီးတော့ဝေဒနာပညာကပါလေဝေဒနာတင်ညာလွတ်တာကတင်းနဲ့တောက်နဲ့ထုံနဲ့ဆိုတဲ့စိတ်တွေချုပ်ပြီးတော့ဘယ်စိတ်ဖြစ်နေလဲဝေဒနာကန္နာဝေဒနာတလုံးနဲ့သိနေတာဝေဒနာပညာဝေဒနာတင်ညာလွတ်ပြီးတော့ဝေဒနာပညာဖြစ်ပြီးအဲ့ဒါပြိဿသမုပ္ပါအဲလွတ်မြောက်နေမက်စိတ်ကြတော့အဲ စိတ်တသင်္ခါရချုပ်သွားတယ်တလုံးနဲ့ပေးတာများများပေးတာမဟုတ်ဘူးချက်နဲ့ချက်နဲ့ပုတ်ပေးတာဒါဒီညဘုံမှာအသေးတက်ဖို့ဟာကိုစိတ်ကလေးတွေအပင်မခံပြီးတော့နင်လားငါလားကိုအဲအသိပေးနေတာတရားဓမ္မများအပင်မခံပြီးတော့ခန္ဓာကိုမငဲ့ွက်ဖဲနဲ့တရားဓမ္မများအစင်းရဲ့အပင်မခံပြီးတော့တခါတည်းနင်လားငါလားပေးတာတရားဝရိယသတိသမာဓိပညာပုံငါးပါးလက်ကင်ထားအဲ့တော့အရေးကြီးဆုံးကအချက်ကတရားဓမ္မများအဲဘုရားရှင်ကိုရောမြတ်ကြီးလည်းခန္ဓာငါးပါးလှုပ်ပြီးပြီ ခန္ဓာငါးပါးယုံနာတရားလှူပါ၏အယုတ်ကြည်ကြည်အကြီးခန့်ကတထိုင်နဲ့နဲ့လှူပြီးပါပြီကမ္မထမ်းကြတဲ့ပုဂ္ဂိုလ်လည်းခန္ဓာငါးပါးလှူပြီးပါပြီအဲ့ဒီတော့ဒါနတွေလည်းအောင်အောင်သီလတွေလည်းရအောင်ဘာဝနာတွေလည်းရအောင်ဒါနအစသီလလည်းဘာဝနာအဆုံးနဲ့ပိုက်ဆံ၅ပြားမှမကုန်မဲနဲ့ဓမ္မဒါနဖြစ်ပေါ်ခန္ဓာမငဲ့ကွယ်ပဲနဲ့လှူလိုက်တဲ့ဒါနအဲ့ဒီဒါနဟာခန္ဓာ၅ပါးကိုအယုတ်ကြည်ကြည်အကြီးခန့်လူသိရင်သိမ